ခဏကအခုလိုတိတိကျကျနဲ့တရားတွေအားထုတ်လို့စိတ်စီတယ်ဘုရားအသာသုဝတ္တနာဉာဏ်ဤဒီကားစာရည်အသေးသေးသေးသေးဖြစ်ပြီးတော့နောက်ဆုံးရင်းချက်ပြည့်စုံပြီးအရိယာမဉာဏ်နဲ့ထိုင်ရင်းသွားတဲ့ပုဂ္ဂိုလ်ရော ကျိုးလည်းတရားရုံးဟာသိစ္စာဒုက္ခအနတ္တအတိအမြင်ဆက်ရည်သွားတော့ဆက်ရည်သွားလို့ရှိရင်တစ်ဖက်ကဘယ်လောက်ပဲအမှားတွေကိုပြောနေနေတယ်လို့ကိုယ်ပဲအသိဉာဏ်နဲ့မတုံ့လို့စိတ်ဝင်ကြည်ထားတဲ့သတ္တရားတွေကရှိနေတော့ဘယ်နည်းဖြစ်ဖြစ်မပြတ်တော့ဘူး ကရိယာမဲနဲ့ကိုဆင်မြဲသေးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ဆရာကိုယ်ရင်လာပြီးတော့ကျင့်နေဆိုတော့ပြောခက်ပါလိမ့်မယ်။ကျင့်နေလို့ရှိရင်တော့ဘုရားလာပြောပြောလက်ခံလို့မနေရသရမတ္ထဝုစုလေးနဲ့ဟောဒီစကားတွေရှင်းနေပါလေ။ဒီတော့အခိုင်အမြဲလေး ကိုယ်ပိုင်ကာဝယ်လို့စွန့်ရင်ပေါ့မရှိသေးတော့တစ်ခါကနေနေရတဲ့လာရောက်ပြီးဆောင်တဲ့ခံရမှာသရတရားတွေဟာဖြစ်တော့ရရှိရတယ်အခုကာလအကျိုးဘုရားရည်ကြည်မှုနဲ့အလံဝေးတဲ့မရင်းစည်းတဲ့ဒီသတိတွေကအကျိုးနိုင်ငံခြားသွားပြီးတော့ ပညာပညာလည်းရှိပါတယ်ကွန်ပျူတာလေးလာတယ်လည်းရှိပါတယ်အဲဒီနိုင်ငံရပါဘုဒ္ဓဘာသာကသုံးကားတဲ့နေရာဌာနမဟုတ်တော့နိုင်ငံရသွားနေပြီးပြန်လာတဲ့အခါမှာတချို့ကဆိုလို့ရှိရင်အယူဆတွေပေါ့ဒီလိုဖြစ်သွားပါလားဘုဒ္ဓသစ္စာတရားရဲ့အမြင်အယူဆကနေပြီးတော့ အညသက္ကနာဆိုတာအခြားရဲ့အသက္ကနာတွေအတွေ့ခေါ်ရေးကျောင်းလို့သွားတာလည်းတရားပါအချို့လောက်နေအောင်ကျောင်းလို့သွားတာလည်းလည်းရှိပါသေးတယ်ဒီအနေနဲ့တချို့ကတော့နိုင်ငံခြားသာသနာကြီးနိုင်ငံခြားသာသနာကြီးဆိုပြီးတော့သာသနာကြီးအနေနဲ့ခေါ်တာမျိုးရှိပါလား ဒီပုဂ္ဂိုလ်ကြီးပြန်လာတဲ့အခါမှာအယူဆတွေဟာရှိကလည်းမဟုတ်တော့ဘဲနဲ့ထောက်ချင်လာတာလည်းတွေ့ရပါတယ်ဒီလိုဟာမျိုးတွေလည်းပဲကြားလိုက်ကြားရပါတယ်အဲ့ဒါဟာအရိယာမင်းနဲ့ဆိုင်ရဲတဲ့အတိအမြဲဉာဏ်ပညာပြည့်စုံရေးပြည့်စုံရေးတွေပဲလို့ဆက်ရှိဆက်ပါဒီရမဲ့အမြင်နဲ့စိတ်ချလောက်အောင်ကျင်းလောက်အောင်ပေါ့လေမပြည့်စုံသေးလို့ရှိရင်တော့ ရောက်ကျိုးတဲ့ယုံနာတရားတွေကိုဟာမငြဲဘုံဆင်းရဲဘုံဒီသဘောတိုင်းကိုဖြစ်ပုံပေါ့ဥပဒနာအပြည့်အဝတွေဟာဘလောက်ပဲအစစ်စစ်ကောင်းနေတယ်လို့ဆိုမှလို့ဒီကနေ့ကဉာဏ်မရည်ကောင်းနေတယ်လို့ဆိုမှလို့လုံးဝအသိချသေးပါဘူးဒီကုဝါမှာမပြည့်သေးတာမှနောက်နောက်ဝါဒီကြတော့ဖြစ်သွားတယ်လေ ဒါကအယူဝါဒတစ်ပတ်တည်းတော့သင်ငယ်တဲ့ကဘာသာရေးပြည့်စုံခြင်းတဲ့မိသားစုအတိုင်းဝန်းမှာလည်းမရှိရဘူး။မိသားစုအတိုင်းဝန်းစီကတော့အခြေခံဥဒ္ဒရာကြီးဝင်လည်းမရ။အပြေပါပဲကျောင်းဝိဆိုင်ဘာကိစ္စတွေရကိစ္စတွေအခြေခံပြီးတော့ကြီးလာတဲ့ပုဂ္ဂိုလ်တွေဟာအလိုလိုပဲဘုရားရှင်ဘုရားကကျင်းကွာပြီးတော့ စိတ်ပါရရှိပါတယ်ဒီခံဟာရုပ်ဝါဒတွေဝိရုပ်ဝါဒတွေဝဲလာလို့ရှိနေတယ်လေတော်တော်များများလက်ထက်ပါတယ်ဘယ်လိုမှအကျိုးလုံးပါလဲဒီလိုကြရတာအခြေခံစံတဲ့ဘုရားရဲ့ကျေဟုရုပ်ဉာဏ်ဖြစ်တဲ့ဒီဘဘဝဒီအတိုင်းဝိုင်းနေမရတဲ့အကြောင်းတော်ကိုခံလည်းမရလို့ဆိုတော့သွားသွားပြီးတော့အောက်ကျကျပါတယ် ဒီတော့ဘာသာတရားဟာအရှင်သင်္ကန်နဲ့အယူဝါဒမှာကိုယ်ပဲရဲ့အင့်ကိုကြည့်ဖို့ဆိုတာသင်ငယ်တဲ့ကိုယ်ကအဲ့ဒီလိုသိချာဖို့တလူပါဒါလည်းရပွေးလာပြီဆိုရင်လူ့ကြိုတိုက်ကြည့်တယ်လူ့ကြိုတိုက်ကြည့်ရမယ်အရှင်လူ့ကြိုတခုဆိုရင်ပြင်နေတာပဲတကယ်ပဲမလုံလောက်ဆိုလို့ရှိရင်လူ့ကြိုတော့ပြင်နေတာပဲသာရကျေးဇူးပါလည်းပဲအာဟာရကြည့်တဲ့အသာ ကျွေးနိုင်လို့ပြောတယ်။တစ်ချက်သာပြုံးဆိုတဲ့ဒီလာလည်းကျွေးရမှာလားအပြည့်စုံသာသာလို့ရှင်လည်း seat fast လို့လားအကျုံးနဲ့တက်လာဘူး။ကိုယ်ကလည်းဉာဏ်ဖြင်းရောယောဂလည်းရနေတာပဲ။ဒါဒီခါရောကအားရချင်တော့ရှင်လည်းတည်ရကြဘူး။လူကြုံတဲ့အားဖြစ်တဲ့ပြီဆိုလို့ရှိရင် seat fast လို့လည်းဒီကိုယ်ကိုယ်အားလည်းလဲတော့ယောဂလည်းမရတော့ဘူး။ လာလိုပါပဲဘာသာယူဝါဒမှန်ကန်တဲ့ဘာသာယူဝါဒကြီးပါသူ့ဟာသူ့ဟာလေသူ့တဲ့သူနားလည်းဘူးရွေးချယ်လိုက်လို့ဆိုတဲ့အနေဖြစ်ထားလို့ရှိရင်တော့ခေါ်တော့အင်းသားကလေးတော်ရရောက်တဲ့အချိန်သူ့ရအာရအလုံးလောက်တယ်ပေါ့လေလူရတာအာရချေတော့ဖြစ်သွားနေတာဖြစ်တယ်လို့ကြီးပြလာတဲ့ကလေးဟာကြီးဖန်လို့ရက်သွားတော့ ဆိုရအားလုံးလောကကလေးတွေနဲ့ရှင်းပြလိုက်ရှိရင်သိသိသာသာကြီးအမောင်းနဲ့ပူသွားရဲ့အလုံးစုံနဲ့ဆွေးနွေးရောဂါလည်းရှိတယ်။အဲဒီပုဂ္ဂိုလ်မျိုးဟာဒီသာဒီအကုကိုဝေကုကိုတော့မှအကုလုပ်တဲ့အခြေအနေကိုပြောတယ်။ဒါလိုပါပဲ။သင်္ကြန်ကဒီပေါ်ကလက်ဦးဆရာလေးနဲ့ပြုလို့မပေးဘူးဆိုလို့ရှိရင်ဒီကျေးဇူးလုပ်ရတာဒီကျေးဇူးအားထုတ်တယ်ဆိုတာပဲ။ နောက်ကြည့်တဲ့အခါမှာဒီကျေးဇူးတွေရရရှိတဲ့ကလေးတွေရှင်းလို့ရှိရင်သတိဉာဏ်အလိုက်နဲ့တော့တချို့အသေးအရှင်းလာမရှိတော့ဘူးအသေးကိုသိနေတယ်အဲဒီအသေးတွေကအသိကကကလေးဘာမှဝါရှင်းပြီးဆိုလို့ရှိရင်ဒီလိုလည်းဖြစ်နေပါတယ်ဒီတော့မှန်ကန်တဲ့အယူဝါဒသာမီးလိုပေါ့အကြည့်ကျေသုံးကြည့်လို့ရှိရင်လည်းကျိုးရတယ်ဆိုလို့ရှိရင်တော့ ကိုယ်ကဖြစ်ထွန်းလာတဲ့သာသမီတွေနေနေတဲ့လူကဘုဒ္ဓရဲ့ခြေလို့လို့ယူအာရတိုက်ကျွေးတယ်လို့လေယူအာရတိုက်ချင်းပြီးချင်းထားတယ်ပေါ့တိုက်ကျွေးလို့လည်းဆိုတာပေါ့ဒီဟာလည်းထားလို့ပါတယ်ဘုမလို့ရှင်တော့အတကြီးရဲ့ဒီရောင်းဝါဆိုတော့ဘာမှမသိဘုရားရဲ့ကျိုးနဲ့ကျင်းသွားပြီးတော့စိတ်သွားတာအဲဒါကြီးလို့ရှင်တော့ယုတ်တိဥစ္စာရဲ့ဆက်လူရတာတွေကအဲဆရာရုပ်ပြေဆောင်လို့ရှိရဲ့ လွယ်လွယ်လေးတွေပါသွားတယ်အဲဒီအရင်ခိုင်ရဲ့အတိအကျဉာဏ်ပညာပြည့်စုံလေးပဲတော်တော်ကြာရုပ်ပေါ့လေကုသိုလ်ကောင်းမှုပြည့်စုံတဲ့ဗမာပြည်သားတို့ဒီတဲ့ရဲ့ဆန္ဒနာကြီးဟာစိတ်ပညာရေးဆိုတာတော့ယုံကြည်ကြည့်နေတဲ့ကျွယ်ဝတဲ့နိုင်ငံပေါ်လေအဲဒီနိုင်ငံတွေမှာသွားဖြစ်နေတယ် ဒီလိုဖြစ်လို့ရှိရင်တော့လောကကတော့ပြည့်စုံနေသွားပြီမလို့ဘုရားကြီးရှင်းဖို့ယောဂပန်သွားတော့အဲ့ဒီနိုင်ငံကြီးမှာကြိုက်ကြတယ်ပဲအဲ့ဒီဖြစ်တာဘဝကဒီပါသူတွေရဲ့ဒီဥသာတိုင်းဖြစ်သွားလို့ပြီးကြပါတယ်အဲ့ဒါဟာအရိယာအရိယာနဲ့ဉာဏ်ဖြစ်မတူတဲ့အတွက်ပါစိတ်ကိစ္စလေးမတည်သေးဘူးလို့ပြောမှာပါ ဒီယူဆနဲ့ပတ်သက်ပြီးတော့ဘုရားရှင်ပေါင်းသုံးနေကြတော့ကဒီလူငယ်ရှိရောက်နေသူကအဲဒီလူငယ်ဟာအသက်20 30ဝန်းကျင်ပါပဲသူကဘုရားရှင်ကျေးဇူးနဲ့ကျေးဝဲတော့စိတ်သွားပါတယ်တမယိုးကြဘုရားဘာသာမိသားစုတွေကဖြစ်ထွန်းလာတဲ့လူငယ်တယောက်ပါပဲ အဲ့ဒီစိတ်ကတော့ယောဂါရအရဏသမာဓိဘဝကြီးမှာအဲ့ဒီလူကြီးနဲ့တွားတွေ့ရသူကဒီစက်သိဝါရပါအဲ့ဒါလေးသူဆွဲသွားတယ်ဒီသေးလို့ရှိရင်တော့ဘာမှမရှိရဘူးဆိုတော့စက်သိဝါရလက်ခံစားသူပညာသိနေတော့မှာပဲအခုလောက်တဲ့ ဘာကြီးပြောက်လဲကွယ်လို့အကင်ရလည်းမရှိလို့ကွယ်လို့တော့သူ့မှာဒီအရေးနဲ့ပတ်သက်ပြီးတော့ချုပ်တယ်တော့ရှိကျေတော့ကတွေရောက်လို့ယောက်ျားကြီးတော့ကဖြေနေရတော့အရေးတော့တာပါပဲဒီလိုတော့ဖြေတယ်လို့ဖြေမယ်လို့အမှုကြည့်တော့တဲ့ခါကျတော့သာဆိုးတာပါဒီလိုဖြစ်တဲ့ခါမှာဒီကြီးတော်ကဒီအခြေအနေဖြစ်တာလေဒီဟာကိုဆိုင်ပြီးတော့ သက်သက်သက်သာသက်သာဒီလိုလေးတွေရဟန်းကိုဆိုင်တာရဟန်းဝေရကျောင်းကလည်းပဲတရားထုတ်တဲ့ကျောင်းမဟုတ်တော့သူ့ဖို့ရတော့အဝိဇ္ဇာကျောင်းရအပြင်လာကျောင်းရင်တော့တော့မပြောက်ဘူးကျေရိတ်တာလာဖို့ဓမ္မတော့ထရောရောပါပဲမယုံကြည်ပါဘူးနောက်တစ်ချိန်လေးပေါ်ပြီးအထုအထုရနေပြီးတော့ယုံကြည်တတ်ပြည့်လာတယ် မှပြုဟောပြောတဲ့ကျွန်းကြီးရှင်သူတို့လေးနဲ့သူဟာတကယ်မှတရားလမ်းကြောင်းကိုဆုံးရောက်လျှောက်လို့မှတရားလေးကိုရှင်းရှင်းသိပြီးတော့ဒီလမ်းကိုရတော့ပါတယ်အဲ့ဒါမှသူဒီဥစ္စာဆောင်ပါပါတယ်သူ့ကိုခုံးရလေဘယ်လိုလုပ်လို့ဒီလိုအရင်ကယူထားလို့ရှိတယ်ဘုရားအရင်ကယူထားပြီးတော့ဘဝကလည်းသိရပြီးတော့ တကယ်လို့ဘောရှိတဲ့သားကိုလုံးဝရှိရမယ်ဆိုလို့ရှိရင်ဘဝရတာလေးတော့ဖြစ်ကြတာဒီစားသိပ္ပံရဆုံးကလည်းယုံကြည်တော်ရတဲ့အဲ့ဒီမှာတော့ဖြစ်နေတယ်ဒီဘောရကိုပြောပြပါတယ်။သမုဒ္ဒရာကြီးရှိသေးလားမရှိတော့ဘူးလေ။ဘုမာတိဟာဥဒိတိကြီးကိုပြောရတယ်လို့အမှန်တရားကိုရှောက်နေရှောက်တော့ကိုယ်လက်စိတ်ဆုံးရလို့ဖြစ်တာလည်းသိပြီးတော့ သိရတဲ့အရာဓာတ်တွေကိုသိရတော့အဲ့ဒါလည်းမကျဘူးတဲ့အဲ့ဒါကိုဆောက်လို့ရှိရင်ဘုမာပြေဝါလို့ရှိရတာဒီလိုကံကောင်းလို့ဥစားရတယ်သူကပုံဝင်နေဖို့ရောခံရပါတယ်ပြေဘောကအားကြရုပ်ကဒီပါဒီသွားနေတယ်ဒီလိုဒီအလားတူဆက်ရတဲ့အများကြီးရှိပါတယ်ဒီလိုဘုမာပြေအစီအစဉ်ဟာသုံးသပ်ကြည့်လို့ရှိရင်သင်္ခါရေး၊သွားရေး၊ပညာရေး၊တန်ပါရေးစက်သားရေးစက်ရောဒီအစက်ကအားရမဟုတ်တယ်လို့ လက်သတိသာဘောဓတရားကြီးခံထားတော့ပတိရေလို့ဒီပြောဟောပဲအဲဒါကိုထောက်ထားပြီးတော့နိုင်ငံကားကလည်းမျိုးကြားနေတဲ့ပုဂ္ဂိုလ်ကြီးဟာသတ္တဝါတွေကြည့်နေပါပြီဆိုရင်ဘရဘယ်လိုဒီမှာဒီလိုပညာရေးလုပ်ကြပြီးတော့ဒီလိုရှင်နေမှပြီလို့တကူလည်းမလို့နေတယ်အားလုံးရဲ့ဆွေးနွေးနေဘူးအဖြေရှာခဲ့ရဘူးသိတာပေါ်လာတရားအထုတ်လိုက်တဲ့ခါကျမှ သူတို့လုံနေတဲ့အဖြေလေးမပြောင်းလဲလဲလာရရှိတယ်။ဘဝဟောနေပြီးတော့ဘဝတည်းအဲလက်လက်ပေါ်ဘဝတစ်ခုကနေအခြားတစ်ပါးတစ်ခုကြောက်ရှိနေရတယ်ပေါ့။ဘလို့ဖေးလိုက်ချက်ချင်းခါနဲ့ကြောင်းလဲသွားတယ်ပေါ့။သစ္စာရတယ်ပြောကြတော့ဒါလေးကြီးပါ။တချို့ဆိုလို့ရှိရင်ဘဝတည်းဟာအဆက်ဆက်ကဘယ်လောက် အခြားနိုင်ငံတွေနဲ့ဘာလို့ရှင်းပြလိုက်လို့ရှိရင်အစဉ်သားမရှိဘူးလို့သတိပဋ္ဌာန်ဘာဝနာတရားကသိအစဉ်နဲ့ဒါကြောင့်ဗမာပြည်အကောင်းဆုံးဖြစ်ကုန်ဟာလက်ရှိသတိပဋ္ဌာန်ဘာဝနာတရားပဲဒီလိုလည်းဒီလိုဖတ်ချက်ချရပါတယ်ကောင်းတဲ့လက္ခဏာလို့ပြောပါပါဘူး။ဒါကြောင့်သူတို့တည်းလည်းပဲခလောက်ပဲဘဝကြီးအခြေအားမရစရာဖြစ်နေတယ်လို့ပြောပြီးတော့ စင်စင်ရဲရဲနဲ့ကိုယ်အထုနေကြတာတွေ့ရတာဘုရားသူတို့လည်းဆိုင်တယ်လည်းကိုယ်ယူပါလေပေါ်လည်းဝမ်းသာပါလေဒီတရားတွေကဘာအပြန်ပြန်သွားပြီဆိုလို့ရှိရင်တကယ်ကဘာရင်းကြရရောက်ရတဲ့လုံလောက်တဲ့အကြောင်းတွေကိုရှင်းသွားလိမ့်မယ်လည်းပဲရှင်းကြည့်နေပါလေလာရောက်အထုလို့အနည်းဆုံးတတ်တော်ဖြစ်သွားပြီဆိုရင် သက္ကမကပြောခဲ့တဲ့အတိုင်းပါလေအရိယာနဲ့ဉာဏ်နဲ့တူအောင်လို့အရိယာနဲ့အမြင်ကိုရအောင်ရှင်းသုံးအတုဘုဟာလူတိုင်းဘုအလုံးပဲအရေးကြီးအရေးကြီးလို့လေဆိုတာပါလေကောင်းကောင်းကြီးညားနေတော့ကြပါတော့လေဒီသံဃာပေါ်လည်းမပြဆွေးဆွေးဆိုတာရှိမှနေလို့ရှိရဲ့ ကလေးကဓမ္မလေးတွေအားပြလာတဲ့အခါမှာသောသောအဲဆောပိုင်းဆိုလို့ရှိရင်တော့ဒီဘက်မှာဆိုရင်တော့ကျိုးလေးလာလာလေးရတကယ်အရှိသဘောကိုရှင်းရှင်းသိလာနိုင်ရဲ့ဆက်ရှိနေလို့ရှိရင်ကြောင်းကျိုးပြီးလွယ်ကိုကြောင်းကျိုးဆက်ဆက်ကိုကြောင်းကျိုးဖြစ်ပြီးကိုလည်းပဲကိုယ်ရည်သိလာတယ်ဒီမှာတရားကြီးခင်းရည်ကသွားနေတယ် ဖြစ်ဖြစ်လေးကြီးကျောင်းလုံးတဲ့တရားတွေကပေါ်ပြီးတော့ပြောပါဘူးပေါ်လို့တော့ရှင်းရဘူးကိုလိုတဲ့ဒီသဘောတိုင်းကိုဖြစ်ပေါ်တယ်ဒီကတော့တော်ရည်ဘယ်လဲပိုင်နိုင်နိုင်လည်းရှိရောနောက်ဆုံးဝတ္တနာလေးဖြစ်ဖြစ်ပြီးတော့အရိယာမညာနဲ့ဒီလိုမသာအိဒါကိုတွေ့ရပါရောအဲ့ဒီအနိစ္စကအလတ်တအသိဟာရောပါတဲ့ဆက်ရရပါတော့ ရှိနေရင်သိကြတော့တဲ့နောက်ပိုင်းပါပေါ့လေသက္ကရာကရှိရှိမတော်ကြလို့ရှိရှိပေါ့လေမရှိမှလည်းမသိရင်ပဲနေတဲ့အခါသတိကောင်းရတာကြုံလဲကြုံပါလိမ့်မယ်အဲ့ဒီခါလေးကသူကလိုပဲမထူးကြဘူးလို့ဖြစ်နေလို့ရှိမှလည်းသိလိုက်ပြီရှိရင်ကိုယ်ရဲ့ကအနာရဖြစ်ဖြစ်ဖြစ်နေတဲ့ဒီလိုသဘောတရားလေးကလေးကလည်း ဘောရသဆိုတာကိုလည်းသိရတဲ့ရှင်းပြီးကြရတာပါပဲအဲဒါဟာရေမမှာရောရေပမှာရောအရိယာရဲ့ဉာဏ်အမြင်ဉာဏ်ရည်ချင်းအဖြစ်တည်နေနေပုံပဲဉာဏ်ရဲ့အတိအကျကရှိတဲ့ကာလကဒီဝါဒအတွက်ပရမအတ္တအတွက်ရှိနေတယ်လို့သူဉာဏ်ရည်ရှင်းသွားတဲ့ခါကျတော့ အဲ့ဒီအတွက်ဒီလက်ခင်းလို့တော့ယုံလံဆိုတာကိုသင်မှုရှိပါသလားဖြစ်ဖြစ်နေတဲ့ယုံလံတရားပေါ်မှာဒီဝါဒဆိုရင်ရှိတော့ပရမတ္တဆိုရင်ရှိတော့ဆိုရင်လည်းဆိုတော့ဘုရားတရားသံဃာရောမရှိပါဆိုဘုရားတရားကလည်းမသိဘူးပေါ့လေမတ်တရားကျင့်တော့သူကတော့လက်ပြကျင့်လို့တရားရဲ့ဆောင့်တတ်ပြီးသိရှိရင်ဘုရားရဲ့ဆောင့်တတ်ပြီးတော့ပါပြီသံဃာရဲ့ဆောင့်ရင်လည်းသိတော့ပါပြီဒီနည်းနဲ့ပဲဒီဝါဒတရားကိုသိပါတယ် ဆိုတော့ပရိက္ခဏ၅ဒီ၅ဒီရှိမှဆုံးရတာပေါ့အဲဒီဟာဒုတိယလေးရှိရှင်နဲ့ငါးပါးဒီလောက်အရှင်အားဖြင့်သတိရှင်ဟဒီလောက်ပေါ့အဲဒီကမကျွရမလို့ရအောင်အစွမ်းတိုင်ဆုံးဆံတော်ပါပဲသိသိအောင်လည်းရှိတာပါတကယ်ကြီးဆိုရင်ရှိတာကစောစောလေးကတကယ်နဲ့ပရိယသီလကြည့်တော်လည်းမကဒါကာယက မေတ္တာပါကိုပြုလို့မေတ္တာဝစီကမေတ္တာရဲ့လုံးဝပြုလို့ပြုလို့ဒါကြောင့်ကမေတ္တာပါတဲ့စိတ်စိတ်ထားအဲဒါလည်းပဲပြည့်စုံတော့တာပါပဲအထူးကသီလဝန္တာပုဂ္ဂိုလ်များရဲ့မိမိပိုင်ဒီစီဘောကြီးဝင်ကြတယ်သုံးဆောင်တဲ့ဂုဏ်ကြီးလည်းပဲအလိုပြည့်စုံတော့ပါတယ်ဒါဟာအမှန်ကောင်းတဲ့ဂုဏ်ကြီးတွေပဲဒီရာပညာနဲ့ပရိယာပညာဆိုတဲ့ သာရဏိယကိုသာရဏိယတိဆောက်ပါတဲ့ခါတော့သူ့အရာဆုံးဘုံကျုပ်ဖြစ်တယ်လို့ဒီမှာသိချတာပါပဲ။ဒါပြည့်စုံထားရှိကျန်ရဟာတွေလည်းပဲဘုံကျုပ်ပြည့်စုံလာတာပါပေါ့။ဘယ်လိုကောင်းလဲဆိုတာရှိပါ့။ဘုံကြီးတည်းပြည့်စုံပြုတ်တာပြည့်လိုက်တာလည်းပဲဆက်ဘုံကြီးလည်းမျိုးလည်းပဲဒီကဘက်ကကတရားတွေပို့ပြီးတော့လေးနေနဲ့ထိုက်လိုက်ပါမှပြည့်စုံလာတာဟာအလားတော့ တစ်ချက်ချက်ချက်တစ်ခါကျရင်ခိုင်းတစ်ခါဆိုတော့ရုပ်ပါတော့အဲ့ဒီလိုလေးဖြစ်တာဆုံးလာတော့လာအဲ့ဒီအရေးကြီးတာလေစပ်ပြောပါလေပြည့်စုံမှုနဲ့စပ်ပြောမဟာပြစ္ဆကလာဆိုတာပါလေကြည့်ကြည့်စီရင်ဖို့ပေါ့အိမ်မှာတရားကြီးရတာတကမှာတရားကြီးရတဲ့အတွက်စိတ်စိတ်ထားကြီးကြောင်းလို့သိတာလည်းကြောင်းလို့ကအစပါပဲ စိစစ်စီကိုလည်းပဲဒီကတ္တရိယထုတ်တာပါပဲလောက်ဆက်ကျွေးလေးနဲ့ဟောထားတာသူလည်းကောင်းပါလေတော့လည်းအလုံးလည်းပဲဖတ်သားဝင်နေတာကိုလည်းကောင်းပါလေတော့သို့တော့ဒီဘက်မှာတော့အဲ့ဒီမာပိသက္ခဏာကိုတော့မဟုတ်နိုင်ပါဘူးလောက်ဆက်ကြပါပဲအကြောင်းရင်းလို့ရှိရင်တော့ဟောရတော့မှာပါပဲဘုရားဒေသနာနဲ့အညီဆရာများရဲ့တိကျတဲ့သင်ကြားခြင်းအရာ ယူသည်ဒီလေးလေးစားစားရှိစက်စက်နဲ့တရားမြတ်လုံးရအထုကြတဲ့ပုဂ္ဂိုလ်တွေဟာနောက်ဆုံးဒီအဖြစ်ရောက်လာတာပါပဲအရိယာမဲအမြင်ရှိလာတာပါပဲအဲဒီမဲအမြင်ရှိတဲ့အတွက်ကိုယ်ကိုယ်ကိုဘောအရိယာစိတ်မစိတ်ဆိုတာဘောလေးစစ်စစ်ဆင်းရဲတဲ့သဘောလေးတွေပါဘယ်နှကောင်းပါလဲဒီမှာတော့ကိုယ်ကိုယ်ကိုသုံးသပ်ဆင်းရဲတာဘယ်နှကောင်းလဲသုတ်တယ်ပါပဲအဲဒီစစ်စစ် သင်ရင်ရကိုတော့တရားနဲ့လည်းဟောလို့ပြီးပါဘူးတပတ်နဲ့ဟောလို့ပြီးပါဘူးတော်တော်လေးအချိန်ယူပြီးတော့စာချုပ်နဲ့လက်ပြီးစူပေါင်းစားပြီးတော့ပြောမှသဘောပေါက်ခဲ့ပါတယ်အဲဒါတော့နောက်နေ့အကြောင်းရင်းတဲ့ခါကြပါပဲဒီတရားဟောရစီရောလို့သိသတ်ကိုဘုရားတောင်းပါရပါပါပဲစောစောပိုင်းကတော့အကြောင်းရင်းရဲ့ဒီပါဠိသက္ကနာသုတ္တမဆက်ဟောမယ်ပြောရပါတယ်အခုချိန်မလိုတော့ပါဘူး အခုဒီတလာလေးနဲ့ဆန္ဒလောင်ဝင်တဲ့ကျေးဇူးရှင်မဆရာတော်ဆရာကြီးပြီးခဲ့တဲ့ဩဝါဒတော်အတိုင်းပါပဲ။သောနေရည်တို့ဘုရားဒီသာတရားစကားဟောတယ်။သင်ပြခဲ့ပါရမီရတရားလာနဲ့ပြည့်စုံအောင်အထက်ရပါစေလို့ဒါပြည့်စုံပြီးတော့ အတူနေကိုလည်းတရားကအဲအောင်းနေရပါဘူး။ဆောက်ရခြင်းကိုလည်းပဲဆက်ဆံရပါသေးလို့ဒီတဏှိဆိုင်ရာဆိုလို့ရှိရင်ရှိခင်ရလို့ကလို့အကြီးရုပ်ခံရကလေးတာတွေပါပဲ။ဒီဒီဒီလေးလာခြင်းဒုစက်ခြင်းကိုလည်းခံယူကြပါလေ။ဒါပေမဲ့မခံကတဲ့နည်းနဲ့တွေ့တာကပြဿနာတွေကဖြစ်လာတယ် ကုလသမီးတရား၆ပါးပြည့်စုံတဲ့ယောဂအထုပြည့်စုံသွားပြီဆိုဖြစ်ရင်ဟိုကအတူပုဂ္ဂိုလ်ရဲ့ရှိတဲ့အဝိပုဂ္ဂိုလ်ရဲ့ရှိတဲ့ပုဂ္ဂိုလ်ထားရရှိသွားတယ်ရှိတယ်ပါနှလုံးပါဒီလိုပါတောင်းဆိုလို့ဒီလိုပါဒီသာဟာသိစိတ်ပါတောင်းဆိုလို့တော့ကိုအားထားတဲ့တရားဆိုရင်ကတောင်းမိနေတယ်တရားလို့မိနေတော့ဖြစ်တယ်ပြီးတော့ဘုရားကလည်းဆိုတိုင်းပါရှိခင်ဒီရလို့ ယုံကြည်မဖြစ်စေဘူးဒီပြည်အလိုရပါပါယုံကြည်တဲ့ကိစ္စခံခြင်းဆိုရင်အယူရလည်းအလိုရပါအဲဒါဟာသာရဏတရားတော်ရဲ့တစ်ခေတ်လိုအပ်တဲ့ဒီပြည်တွေပါအခုပြောခဲ့တဲ့အယူတူရဲ့ကုသလုံးသားတဲ့ခါလုံလောက်အောင်ရောက်လာပြီဆိုရှင်သင်္ခါရဧကိဘာဝရအဲသင်္ခါရအဝဝတာရအဘိဓါဧကိဘာဝရသဘောတည်ဆိုတဲ့ ကျိုးရလာကြအသွေးတွေလည်းပဲသိတာတော့ပါပဲရှင်ရင်လည်းပဲရှိရပါရိယမရှိရဘူးလာမေတ္တာကကမေတ္တာကိုဒီကမေတ္တာမလောကကြီးခြားပြီးတော့ဟောနေဒီလာပြည့်စုံတဲ့ပုဂ္ဂိုလ်ချင်းဒီလောက်အားနဲ့ကိုကြီးကြတာပစ္စည်းအားနဲ့ကိုကြီးကြတာဟောနေအဲ့ဒီဖြစ်လာပြီဆိုလို့ရှိရင်ဒါအချင်းချင်းအဘိက္ခုကြီးတာပဲရှိရတာပဲ အဲ့တော့ပြီးရုပ်ကြီးတွေဆိုလို့ရှိရင်အဟုဝါဒရအငြင်းကုန်ဆိုတာလည်းပဲရှိနိုင်တယ်အကွဲပြားဆိုတာလည်းပဲရှိနိုင်တယ်ဒီတော့သာမကိယဆိုတာအကုန်လုံးသိသိရတော့နှစ်ခုတစ်စိတ်အများတစ်စိတ်ဆိုတာပါလို့လူရတာကွဲနေတယ်လို့ကြီးကြီးချပြီးတော့ပေါ့လေအဲဘယ်လောက်ပဲဝေးလာနေတယ်လို့ဒီအရိယာပုဂ္ဂိုလ်များအများကြီးချင်းအားဖြင့်တူးနေတော့ခုနသတ္တဝိကပြောခဲ့ အရေးလေးဆောင်ရင်းနဲ့ပြည့်စုံနေပြီဆိုလို့ရှိရင်ဒါကွဲပြားစရာမရှိတော့ပါဘူးတခါသိရှိရင်းကိုဆိုတာသာမိတ်ကြီးဆိုတာလည်းဖြစ်လာတာပါဒီညစ်ကြပြီးတော့တလုံးနဲ့တစည်းတည်းပေါ်ပြီးဖြစ်ပြီးတော့ကိုယ်စိတ်နဲ့ကြအမြဲတမ်းချမ်းသာလေးရှိကြပါစေလို့တောင်းတပါတယ်ဒီနေ့ချလို့ပါတာစကားတလေးထုံးတာအမှုအကျင့် ချို့ဟာလေးတွေကွဲပြားနေမှာလို့ဓမ္မသွေးတွေပေါ်ဒီသူလဲဝင်ကိုလဲဝင်ဝင်ပြီးတော့ခိုင်မာသွားပြီဆိုလို့ရှိရင်ဓမ္မမိသားစုကြီးတစ်ခုဖြစ်လာတော့တာပါပဲဓမ္မဖေးကြီးတစ်ခုဖြစ်လာတော့တာပါပဲဥယျာဉ်ကြီးရလာပြီဆိုလို့ရှိရင်ကမ္ဘာဓမ္မဖေးကြီးဓမ္မဆွေမျိုးကြီးဖြစ်လာတော့တာပါပဲအဲဒီလိုဥယျာဉ်ကြီးရလာပြီဆိုလို့ရှိရင်တော့ဘလောက်ကဘာကြီးအေးချမ်းလဲဆိုတာ ကျုံပြီးတော့တွေ့ကြည့်ပေါ့အဲတော့ကဘာကြီးအေးချမ်းလို့ရှိရင်ကိုကြီးကိုကြီးအေးချမ်းမှုရအတွက်ပေါ့ဒီကဘာဒီကဘာသားတွေမှာအောက်ထဲနီးတဲ့အေးချမ်းအောင်လုပ်ဖို့လိုပါတယ်။ဆောင်တက်တော့တက်တာသွားတဲ့မြညာသေးတဲ့တရားတွေရအောင်ရရှိလာတရားတွေလည်းတိုးတက်ပုံကျုံပြီးတော့အချိန်မြင့်တက်ပြီးတော့တရားအချိန်မြင့်တက်ပြီးတော့ဒီလိုအမျိုးရှိရတဲ့မညာပုံညာနဲ့နိဗ္ဗာန်ကိုအမြဲတမ်းဆက်ရောက်လို့ ပြမပြည့်နိုင်ကြပါစေလို့တိုက်တွန်းရတဲ့ဒီတရား